ဒီနေ့မနေ့ကပြောခဲ့တဲ့တရားကိုပြန်ဆက်လက်ပြီးဟောပါမယ်။နေ့ကပฏิပက္ခဝိကမနိနာဂံမီရောပိဓမ္မောတုပါကတောဘဝေယလောဘဒေါသအစရှိတဲ့ကိလေသာនិဝရဏတရားတွေကင်းကွာခြင်းကြောင့်ဟောကင်းကွာမှညီနိုင်ကြလို့နည်းနည်းတဲ့တရားတွေဟာပေါ်လွင်ကင်ရှားနိုင်ပါတယ်ဆိုတာပါ။ဒီသာသာကြီးကြည့်နိုင်ပါတယ်ဆိုတာ။ အဲ့ဒီစကားလေးစခဲ့ပါတယ်အဲ့ဒီကိလေသာတရားတွေကင်းကွာမှုဆိုတာလက်ကနေလို့တော့မကင်းကွာပါဘူးနိလမှန်စွာရှင်းသုံးမှကင်းကွာနိုင်ပါတယ်ဒါကြောင့်ပฏิပတ်ကဝိကမနာပါဏသမ္မာပฏิပတ်တိပฏิပတ်တာလို့ကျမ်းဂန်များမှာဆိုပါတယ်ကိလေသာကင်းကွာမှုသည်နိလမှန်စွာရှင်းသုံးမှုနဲ့ဆက်ဆက်လျက်နေပါသည်ဆက်ဆက်လျက်ရှိပါသည် အဲ့ဒီသမ္မာပฏิပတ်တိဆိုတာက၃စဉ်ရှိပါတယ်။တိလကျင့်သုံးခုခေါ်တဲ့သမ္မာပฏิပတ်တိကတစ်မျိုး၊သမာဓိကျင့်သုံးခုခေါ်တဲ့သမ္မာပฏิပတ်တိကတစ်မျိုးနဲ့ပညာစိတ်ကျင့်သုံးခုသမ္မာပฏิပတ်တိကတစ်မျိုး၃မျိုးရှိပါတယ်။အခုဘုန်းကြီးတို့ယောဂီတွေအာဇီဝဓမ္မကတိလတွေနဲ့ပြည့်စုံနေတာပဲ။ဒီတိလတွေပြည့်စုံရင်မလိုကောင်းမပြောကောင်းတဲ့ ပြည့်ညတ်ချက်တွေကလက်တွေ့ဆောင်ကျင်းနေတာပဲ။တန်မှုမှဆောင်ကျင်းတယ်၊ခုံမှုမှဆောင်ကျင်းတယ်။ပြီးတော့ကာမတိမိစ္ဆာသာရမှုမှဆောင်ကျင်းတယ်။အထူးအားဖြင့်အပ္ပမစရိယရဲ့ဆောင်ကျင်းနေတာ။ပညာပြောခြင်းမှဆောင်ကျင်းတယ်စသည်ပါလိမ့်မယ်။သာကဝစီကလုံချောင်းဆိုရတော့ပါလိမ့်။တိရတွေကဆောက်တည်ရ။အဲဒီလောက်တည်ဆောင်နေရတဲ့တိရတွေ မလွဲမချော်ရအောင်လို့မပြည့်စည်ရအောင်လို့ထိမ့်သိမ့်စောက်ရှောက်တော့အကျဉ်းစားစမ်းဆုံးဖြစ်တဲ့ဥဒိကမကိလေသာတွေဆက်မြင်တဲ့တရားတွေကမှကင်းသွားတာပဲငြိမ့်သွားတာပဲဒီလိုငြိမ့်တာဟာသီလကျင့်နဲ့ငြိမ့်တာပဲဒါကြောင့်အဲ့ဒီအကျဉ်းစားကိလေသာငြိမ့်မှုဟာသီလအကျင့်နီးမှစွာကျင့်မှုနဲ့ဆက်နေတယ်ဆိုတာသိရှင်းတယ်သီလပြည့်စုံတာကတော့ ကိုမှုနှုတ်မှုဒီနှမျိုးပဲရည်ကြည်ပါသေးတယ်စိတ်နေစိတ်ထားတွေဆိုတော့သီလကမပြည့်ပြင်နိုင်သေးပါဘူးဘလောက်ပဲသီလတွေပြည့်စုံတယ်လို့ဆိုပေမဲ့လို့အကြောင်းအလျော်စွာဒေါသဖြစ်လာရင်သူရနှင်းစေလို့တတ်ဖြတ်လို့တဲ့စိတ်ကိုပေါက်တတ်တယ်အဲ့ဒီစိတ်ဟာပန်ရှင်မြင့်ရဘူးထက်တမ်းမကြပါဘူးလောဘကြီးဖြစ်လာလို့ရှိရင်လည်းပဲဒီရပစ္စည်းမတရားရလို့ဟုအပိုင်စီးလို့ဟုပေါ့ဒါတွေဖြစ်တတ်တယ် သူများလူငင်ညာချင်းကောက်ချင်တဲ့စိတ်တွေလည်းဖြစ်တတ်တာပဲတော့ကိုယ်ပိုင်းတဲ့ကာမကိစ္စတွေမှာလည်းကျุလုံနေတဲ့စိတ်တွေလည်းဖြစ်တတ်တာပဲအဲ့ဒီစိတ်ဓာတ်တွေဖြစ်နေရင်ဒီစိတ်ဓာတ်မတန်ရှင်းတန်ရှင်းတော့အဲ့ဒီစိတ်ဓာတ်တွေပပြအောင်လို့တန်ရှင်းအောင်လို့ဤတနည်းလိုလာပြန်တယ်အဲ့ဒီနည်းကတော့သမထခေါ်တဲ့သမာဓိနည်းပါပဲအဲ့ဒီသမာဓိဘာဝနာဆိုတာလည်းပဲစိတ်ကြည်ငြိမ်တက်တဲ့အရှင်းရတဲ့သမာဓိမျိုးနဲ့ ဥပဒနာနဲ့တွဲပြီးတော့ကျင့်ရတဲ့သမာဓိမျိုးနှမျိုးရှိပါတယ်။သမာဓိတက်တဲ့ဆိုတာကတော့အချင်းချင်းပြောရလို့ရှိရင်အလုံးတ attva တွေချမ်းသာကြပါစေဆိုတာပါ။မေတ္တာဘာဝနာတွေပွားတာပါအခြားခြားစိတ်တည်ငြိမ်လုပ်တဲ့ဘာဝနာတွေပွားတာပါ။အဲဒီခါကျရင်ရှိရအာရုံလေးပေါ်မှာစိတ်ကလေးရောက်နေစိတ်တည်ငြိမ်နေတာပဲ။ပြောတော့သမာဓိတက်တဲ့လောက်ပဲဖြစ်ပါတယ်စိတ်ငြိမ်တက်တဲ့လောက်ပါ။ဒီခါမှာသောဘဒေါသတွေဖြစ်ပါဘူး။သူတို့ သတိပဋ္ဌာန်ဘာဝနာနည်းကတော့ဘူတံဘူတတော်ပတ္တိဆိုတဲ့အတိုင်းဖြစ်နေတာရှိနေတာသူဖြစ်တဲ့ရှိတဲ့အတိုင်းဆရာဆိုင်ရှင်းလာကြပြီးတော့ဆွဲဆွဲမြင်းမြင်းရှိလို့ရှိရရှိရမှာအခိုက်အတန့်စိတ်ကလေးစိုက်စိုက်စိုက်စိုက်ကြနေတယ်ခဏိကသမားကြီးလေးကြီးအဲ့ဒါတုံရပါပုံစံပြပြီးတော့ပြောရလို့ရှိရင်ဆိုကြပါစို့ဦးထိုင်းနေတဲ့အခါဝမ်းမိုက်ကိုစိတ်စိတ်ထားတယ် လက်စီတွင်းလိုက်တော့ဖောင်းတက်လာရင်ဒီဖောင်းမှုခေါ်တဲ့တောင်းလေးလှုပ်ရှားတဲ့သဘောလေးအစကဆုံးသွားတဲ့အထိကျွမ်းမြဲစွာရှိပြီးတော့ဒီပေါ်မှာစိတ်ကလေးရှိရှိနေအောင်ဖြောင့်မှန်စွာကျောင်းရစိတ်တဲ့သဘောလေးဖြစ်ပါတယ်။အဲဒီလိုကျောင်းရစိတ်တဲ့သဘောဟာဝိရိယနဲ့အားထုတ်လိုက်တာပဲသူကဒါသမ္မာပฏิပတ်တိခေါ်တယ်။ကျောင်းရစိတ်လေးဖြစ်သွားတော့ကိလေသာလက်မခံပယ်လန်းလိုက်ဒီစိတ်တဲ့နေနဲ့ကိလေသာမပေါ်တော့ ကျောင်းရတဲ့ပြီးတော့အဲ့ဒီဖောင်းမှုလေးကိုဆွဲဆွဲမိနေရှိမိတာလေသမာဓိနဲ့ကျင်ဖြစ်သွားတယ်ဒီခါမှာမိမိရဲ့စိတ်စဉ်ကိစ္စမဝင်တော့ကျင်းမြတ်စွာရှိမိတာမှာစုကလေးစိုက်ကလေးကပ်ကလေးကြတော့တဲ့သမာသမာဓိနဲ့ကျင်ဖြစ်နေတယ်ဒီခါမှာစိတ်ဟာပြန်ကျင်းမသွားဘဲနဲ့အဲဒီဖောင်းမှုခေါ်တဲ့တောင်းတင်းလုံချတဲ့ဘောလေးပေါ်မှာစုစုစီစီလေးဖြစ်သွားအဲဒီခါမျိုးမှာစဉ်းစားကြည့်ပေါ့ အဲ့ဒီရှိမှတ်တဲ့စိတ်ထဲမှာလောဘလည်းမပါဘူးဒေါသလည်းမပါဘူးအခြားခြားကိလေသာတွေဘာမှမပါဘူးသေယုခဏကိလေသာတွေငြိမ့်သွားတာအဲ့ဒါပြိပကဥဒ္ဒမနာခေါ်တာပဲတို့တူရဲ့စိတ်နဲ့ခိုက်တန်းမှာတိုင်တဲ့ခိုက်တန်းဖြီးတဲ့ခိုက်တန်းအခြားခြားကိုယ်တွေကပေါ်တဲ့အရာတွေပေါ့လေပေါ်တိုင်းပေါ်တိုင်းစိတ်အားဆိုင်ပြီးတော့ကျွမ်းမြဲစွာရှိရှိရမှာစိုက်ကြနေတယ်သေယုခဏကိလေသာတွေကျင်းနေတာပဲနိဗ္ဗာန်မှာဆိုကျင့်နေတော့စိတ်ထဲပြင်နေတဲ့ကိလေသာတွေငြိမ့်နေတာ ပြင်းရဆောက်တဲ့ခါလည်းပဲဒီတော့မှစိတ်ကပြီးတော့လှမ်းနေလှမ်းနေသုံးမှုကြွားတိုင်းလှမ်းနေချတိုင်းဒီကလေးကြွားတာကဆက်ပြီးတော့ဆုံးသွားတဲ့အထိဒီကြွားမှုခေါ်တဲ့အရှိွက်ထဲမှာရှိမှတ်တဲ့စိတ်ကလေးရောက်သွားအောင်ဆိုပြီးတော့အားသက်ရအားသက်တဲ့ဆုံးမြတ်စွာရှိမှုဒီရှိမှုရာဒီပုံမှာစိတ်ကလေးဆက်စိုက်ကြသွားတယ်လှမ်းတဲ့ခါလည်းပဲလှမ်းစားစားပြီးတော့လှမ်းဆုံးအထိချတဲ့ခါမှာလည်းမထားတဲ့ရှိတော့ဆက်စားစားပြီးတော့မြေကြီးပေါ်တုံးမှုချမ်းပေါ်တင်ပြီးတဲ့အထိ သေသေးချာချာသိရဆက်ပြီးတော့ဆင်းရဲစွာရှုအဲ့ဒီပုံမှာစိတ်ကလေးစူးစီးပေးနေတာအဲ့ဒါတမာပฏิပတ်တိပဲနည်းနည်းမှအလွဲဆိုမရှိအောင်ဒီလိုသေးသေးနဲ့စိတ်ဆက်ဆက်နဲ့မရမနာပါဘူးကျိုးစားနေရတာကျိုးစားနေတော့ဆင်းရဲကြောက်တဲ့အခါမှာလည်းပဲပฏิပက္ခဆန့်ကျင်တဲ့တရားတွေကင်းနေတာပဲသိရှင်းလာပဲဒီဟာတွေလည်းပဲအဲဒီလိုကြောင်းရစာကြီးတော့ဆွေးနွေးစွာရှိရမှာ ရွယ်စည်းချက်ခေါ်တဲ့စိတ်အားပါဖို့တိတ်ရေးကြည့်ပါတယ်။ဖောင်းတာလေးမှလာရင်ဖောင်းတဲ့ဘုံမှာတဲ့ရကြတော့စိတ်ကလေးပိန်နာမှရင်ပိန်တဲ့ဘုံမှာတဲ့ရကြတော့ကြွတာလှနာချတာမှရင်တဲ့ရကြတော့ရွယ်စည်းချက်အဲ့ဒါလေးကိုတစ်စီပါနေကိုအရေးကြီးပါတယ်။အားတော့စိုက်ပါတယ်ဒါပေမဲ့လို့ရွယ်စည်းချက်ချိန်လာတဲ့မရှိလို့ရှိရင်အားကများသွားတော့လွန်သွားတာလွဲသွားတယ်လည်းရှိနိုင်တယ်။တခါတခါမှစိတ်ကရော်ရဲပြီးတော့ အားဆိုင်မှုနည်းနေရင်လို့ရှိရင်လည်းပဲရှိခွက်ပေါ်မှာစိတ်ကမမှီဘူးရှင်နေတယ်။ဒါအလောတော်လေးဖြစ်ဖို့ရာရွယ်စုကျဲဆိုတာဒီတာလေးပါ။ရွယ်စုကျဲပါလို့တဲ့သွားပြီဆိုရင်အောင်းတဲ့ပေါ်မှာတဲ့သွားရင်တောင်းတဲ့ပေါ်မှာတဲ့သွားတောင်းလာလေးဒီတင်းတဲ့ပေါ်မှာတဲ့သွားတင်းလာဒီလှုပ်တဲ့ပေါ်မှာတဲ့သွားလှုပ်တာဒီကုန်းလုံးလာပြီးလျှောက်ကြည့်လာမယ်။ပညာကြွားတဲ့ခါလည်းဒီတိုင်းပါပဲ။ကြွားတာကလည်းခြားတာလေးနဲ့တဲ့သွားရင်သဘောမှလေးကြီးကြည့်ကြည့် မာဓိတိမဲ့ခင်ကြီးဖြစ်လာတာတဲ့ရင်အမှန်သိလာတာဒီလိုအမှန်သိတာဟာကိလေသာအငုတ်ဖြစ်သွားပြီမှန်သိလိုက်တာနဲ့နုတရားကြီးကြီးဒါကျင်းသွားတယ်ဆိုတော့ဒါပြောတာပေါ့အဲဒီလိုရှိရမှာတရားဆိုင်မှုနဲ့ချိန်သားခဲ့မှုကသိအရေးကြီးပါတယ်တရားဆိုင်မှုမရှိဘူးဆိုလို့ရှိရင်ရှိွက်ပေါ်မှာရှိတည်တဲ့စိတ်မရောက်ဘူး စိန်သက်ကိုက်မှုမရှိဘူးဆိုလို့ရှိရင်လည်းပဲတဲ့တဲ့မကြဘူးမရောက်ဘူးပြီးတော့စိန်သက်ကိုက်မှုကလည်းပဲလိုပါတယ်ဒီနည်းမျိုးတော်တော်အရေးပါပါတယ်ဒီမှာရှိတဲ့နေရာမှာအဲဒီစိအားစိုက်စိန်သက်ကိုက်ဆိုတဲ့သဘောလေးကိုလွယ်လွယ်နဲ့နားလည်ရအောင်သင်ရှားဆုံးဥပမာတစ်ခုနဲ့ရှင်းပြရစီအစားတော့ပွဲမှာသိကြပါစို့အာလူလုံးလေးတွေ အလူတုံးလေးတွေကိုရလို့လို့ရှိရင်ခရင်းနဲ့ထိုးရတယ်ခရင်းနဲ့ထိုးတဲ့အခါအားဆိုင်မှုပါရတယ်လောတော့ချိန်လက်တဲ့မှုပါရတယ်အားတော့စိုက်ပါတယ်ချိန်လက်မကိုက်ဘူးဆိုရင်ချော်သွားရောချိန်ဦးလာချိန်ထားပြီးတော့အားမစိုက်ဘူးဆိုလို့ရှိရင်လည်းအလူတုံးလေးခရင်းကမဝင်ဘူးမရောက်ဘူး အဲ့ဒါလို့ဆိုလို့ရှိရင်လက်ပြန်ရိုက်တဲ့အခါမှာအာလူလုံးပါမလာဘူးဒီတော့အလောတော့အားဆိုင်မှုလည်းရှိရမယ်တဲ့အောင်ချိန်လိုက်တယ်လည်းရှိရမယ်အားဆိုင်ပြီးတော့ချိန်ထိုးလိုက်လို့ရှိရင်ဒါလည်းကိုဆွက်ကလေးဆိုခရင်ဟာအာလူလုံးနဲ့ဝင်သွားတာပဲလက်ပြန်ဖော်တဲ့ကပါလာတာပဲဘယ်လောက်ရှိရဲ့ဆိုတာဒါဘာပဲဆိုတာမရှိရှင်းနေတဲ့ခါလေးကြည့်တော့တာပဲအဲ့ဒီတိုင်းနဲ့အရာထုတ်တဲ့ခါ ဒါပေမဲ့တချို့တချို့ယောဂီများကတော့ဘောမှုပင်မှုရှိမှတ်တဲ့အခါခဏနိလမဆိုတာစိတ်အားဆိုင်မှုဝိရိယကနည်းနေတယ်ဝိရိယရှိမှလို့ချိန်လာတိုက်မှုကလည်းပဲမပါဘူးပါပြီးမှလို့နည်းနေတယ်နည်းနေတော့ရှိတိမှုခေါ်တဲ့ခြင်းကွာထဲမှာဘာဒီပါမှန်းပြီးလို့ဖြစ်ခုနသာဝဲတွေကအတုံးလေးကိုခင်းနဲ့ထိုးတဲ့အခါမျက်စိမိထိုးလို့မရဘူး မျက်စိဖွင့်ထားရမှာမျက်စိတော့ဖွင့်ထားပါလေတခြားတစ်ပါးစဉ်းစားနေတယ်လည်းမရဘူးဓမ္မတကာလည်းစိုက်ထားမှာမျက်စိရောစိတ်ရောအပြည့်ဒါလည်းပါပြီးတော့စိုက်ထားလိုက်တဲ့ခါကျမှစော့ခရိုက်ကိုဝင်သွားနေတာပဲအခုပေါ်ရပေါ်ရဖုံးအာယုံလေးတွေတင်းအာယုံလေးတွေဒီစိတ်အပြည့်ရောက်သွားအောင်ဆိုပြီးတော့အားစိုက်ရတယ်ဒီမှာပဲစိတ်အပြည့်ထားရတာဒီကလည်းကြက်ရတယ်အဲ့တော့တေချာသိပါတယ် ကောင်းကြီးတည်ပါတယ်ဒီနေ့တရားကြီးတယောက်မမကနေပြီးတော့ထိုင်ထားတဲ့အခါမှာဖြည်းဖြည်းလေးထိုင်ကြည့်ထိုင်ကြည့်ပါမှာလို့တည်တည်ချာချာဆရာဆက်ပြီးတော့ချိန်လာကြမှတ်ကြည့်ရမှာဆိုတော့စက်ကပိုင်းလေးအတွင်းတထိုင်မှာကိုပဲသူပြောကြတာကြီးအများကြီးရလာတာပဲဝန်ခံသွားပါတယ်ကကြီးသိကောင်းလာတာပါဘာဖြစ်လို့လဲဆိုတော့ဆရာတဲ့ချိန်လာကြရပြီးမှတ်တော့တထိုင်အတွင်းမှာကိုပဲသိကြတယ်အများကြီးသူရသွားတာ အလူလုံးကြီးအများကြီးပေါ်ရှင်လာခဲ့တယ်ရှင်လာခဲ့ထိုးကြည့်လည်းပြေးသွားတာလေဒီနည်းဥမာလည်းပဲခွေးတို့ပလင်းပေါက်ကျင်းရင်းလေးတဲ့ရေထဲတဲ့အခါမျိုးမှာတည်တည်ချာချာကြည့်ထဲရတယ်တပေါက်ချင်းတပေါက်ချင်းဝင်အောင်ထည့်ရတာအဲ့တော့ဒီဟာလည်းပဲအားဆိုင်မှုတွေရှိရတယ်တက်အောင်လည်းပဲထည့်ရတယ်အဲ့ဒီလိုပြင်းပေါက်ကျင်းနေတဲ့ ရေထည့်တဲ့အခါမျိုးမှာရေဖိတ်ခြင်းလည်းမရှိရအောင်တဲ့တယ်လည်းဝင်သွားအောင်လို့တိတိကျကျယူတည်တယ်နဲ့စိတ်ဆက်ဆက်ဆရာဆိုင်ချိန်လိုက်ကြပြီးတော့ထဲမှာဝင်လာဒီတစ်ပေါက်ချင်းတစ်ပေါက်ချင်းဝင်သွားတော့တစ်ပေါက်ဝင်သွားရင်တစ်ပေါက်စာအတွက်ပလင်းတွေကရေလေဟာအလိုလိုထွက်သွားတယ်ဆယ်ပေါက်ဝင်သွားရင်ဆယ်ပေါက်စာအတွက်လေဟာအပြင်ထွက်သွားတယ်တဝက်လောက်ထည့်မိလို့ရှိရင်တဝက်စာလေဟာအပြင်ထွက်သွားတယ်ဒါလိုပဲ ပေါ်ရပေါ်ရအာရုံလေးတွေကိုစိတ်အားဆိုင်ချိန်လိုက်လိုက်ပြီးတော့အထူးရိုးရိုးသေးသေးနဲ့စိတ်ဆက်ဆက်နဲ့ရှိမှရင်ရှိမိရအာရုံပေါ်မှာခုနရှိမှတ်တဲ့စိတ်ကလေးတွေတက်တက်ကြသွားတော့ဝိရိယတို့တတိတို့တမာတိတို့ပညာတို့ပေါ့ဝင်ဝင်သွားတယ်ရောက်ရောက်သွားတယ်ရောက်သွားတော့အဲ့ဒီလိုရောက်မလုပ်နိုင်ရင်ကိလေသာအလင်းထဲမှာလေအပြည့်ရှိတယ်လို့ကိလေသာလည်းအပြည့်ပဲကိလေသာမလျော့ဘူး တပတ်ဝင်သွားရင်တပတ်စာအတွက်လေထွက်သွားတယ်လို့ဓမ္မဝင်သွားလို့ရှိဓမ္မစာအတွက်ကိလေသာလေတွေထွက်ထွက်သွားတယ်အဲဒါကိလေသာကင်းတယ်ဆိုတာနိလမဆိုတာရှင်းလို့ကိလေသာကြီးကင်းသွားတာတနည်းအားဖြင့်လည်းပဲပလင်းလေးရလူထုတ်ရမှာအပူပေးထုတ်တယ်နည်းလေးရှိပါတယ်အလောတော့အပူပေးထုတ်လို့ရှိရင်ပလင်းလေးရလူဟာမရှိတော့ဘူးဒါလိုပဲတရားရှိမှရမှာအာတပခေါ်တဲ့ လုံလဝရိယမနေ့ကလည်းပြောခဲ့ပါတယ်အစာပြေချိုးပါအထုံတစင်တိုးချိုးပါအထုံအစင်စင်တိုးချိုးပါအထုံဆိုတာအပူလေကြီးပေါ့အထုပါနည်းနည်းလေးမှစိတ်ကလေးအေးသက်သက်ရှင်းသွားကြရအောင်နည်းနည်းလေးမှစိတ်ကလေးရော့သွားကြရအောင်အပူလေချင်းပြည့်မြတ်စွာရှိနိုင်နိုင်ရဲ့အတွက်အားတိုက်နေရင်အဲ့ဒီအားတိုက်မှုဟာကိလေသာလေးတွေထွက်ထွက်သွားနိုင်တယ်ပဏိငုံလေးကလေးအပူပေးထုတ်တော့လေထွက်သွားတယ်လို့ပေါ့ အဲ့ဒီလိုကြိုးစားအားထုတ်နေတဲ့ကြားရကကျောင်းအလျော်စွာစိတ်ကရော့ရဲလို့အေးသက်သက်ဖြစ်လို့တတိကမဲ့လို့လောဘဒေါသကိလေသာတွေဖြစ်လာရင်ဘာလုပ်မလဲလို့ဆိုတော့အဲ့ဒါရှိမှပြီးတော့ပယ်ရမှာပဲလူကျင်လို့ရှိရင်လူကျင်တယ်မြက်လို့ရှိရင်လည်းမြက်တယ်ပေါ့ဒီမှာဒီဖြစ်တဲ့အတိုင်းပဲတေချာတိတိသွားအောင်တိသွားအောင်အားထုတ်လို့ရှိရင်သူကကိလေသာတွေကအာနေပြီးတော့ရွတ်ရသွားတယ် ပလိကွန်ကြီးကလေကိုစုပ်ထုတ်တယ်လို့ပေါ့လေစုပ်ထုတ်လိုက်တဲ့အခါကျတော့လေမရှိတော့ဘူးဟာအဲ့ဒီလိုမျိုးပဲကိလေသာဖြစ်လာရင်သူ့စိတ်စိတ်ရှိမှဖြစ်အားဖြင့်အဲ့ဒီကိလေသာဒီလဲဒီပေါ့ပျောက်လဲပျောက်သွားအောင်စုပ်ထုတ်လိုက်ပါတယ်ဒီဌာနကလည်းရှိမှမလိုက်ရှိမှမလိုက်လို့ရှိရင်ဒီကိလေသာပျောက်တာပဲတချို့ကတော့ဒီနေ့စိတ်ထဲမှာလောဘဒေါသကိလေသာတွေဖြစ်လာရင်အဲ့ဒါတွေလိုက်မှတ်နေရင် လောဘတွေပို့ပြီးတော့ကြီးမလာဘူးလားပွားမလာဘူးလားဒေါသတွေလည်းပဲကြီးမလာဘူးလားပွားမလာဘူးလားဒီလိုလဲနေကြတချို့ယောဂီတွေလည်းပဲလက်တွေ့ရှိမှရင်ကရော့မသွားဘူးတဲ့တိုးတိုးလာတာလေကျောင်းအားလျော်သာဝတိယောဂီချင်းချင်းမလျော်တဲ့အဖြစ်အပျက်တွေတွေ့တော့ဒေါသတွေဖြစ်တဲ့အခါမှန်မှမှန်မှနေတော့ဒေါသကရော့မသွားဘဲနဲ့ပိုပွားတာလေ ဒါဒီပွားနေလို့ဘာအကျိုးရှိမလဲတဲ့သူတို့ကဒီလိုမေးကြပါလေသင်လည်းသင်ကြပါလေတဲ့ဒါကတော့လောကီဒီလိုနည်းနဲ့ဖြေမှဖြစ်ပါတယ်အဲဒီနည်းကတော့တရားထဲမှာသို့တည်နေတဲ့လူတွေဆိုတာရှိကြပါတယ်အသို့တည်နေတဲ့ရက်ွက်ထဲမှာနေရတဲ့ပုဂ္ဂိုလ်တွေဟာနုနုကြကြမရှိရင်တော့အသို့အတည်ရဲ့ဓာန်ခံရမှာပဲခိုးခံရမှာပဲတိုက်ခံရမှာပဲနှိမ့်သက်ခံရမှာပဲ ကိုကနိုးကြနေလို့ရှိရင်တော့အချိုးတီတွေကမကန့်နိုင်ဘူးဒါလိုပဲယောဂီတွေကအမြဲတစေအထူးကြောင့်ရထားပြီးတော့စိတ်အားဆိုင်ရှင်လာကြပြီးတော့နုံနုံကြကြနဲ့မှတ်နေရင်ကိလေသာအဆိုးမကန့်နိုင်ဘူးလူဆိုးဆိုတာမျိုးကသူ့ကိုအများကလူဆိုးလို့အထင်မခံရလို့ရှိရင်အထူးအားဖြင့်ကာဝေးဌာနကလုံခြုံရေးဌာနကအထင်မခံရဘူးဆိုလို့ရှိရင်ဆိုးလို့ကောင်းတယ် ရက်ွက်ထဲမှာဆိုးတဲ့ဆိုးလာတော့မခံနိုင်တော့လူရလည်းပဲလှုပ်လှုပ်ရှားရှားဖြစ်လာပြီဆိုင်ရာအလေးရဌာနကလည်းပဲလူကြီးဌာနကလည်းပဲသူ့ကိုထောက်လန်းလာပြီမတင်ကားတော့အဲ့တော့ထောက်လန်းလာတဲ့အခါမှာလူစိုးကိုခိုးတို့ခိုးတယ်နဲ့အတူပေါ့လေကြောင်ပိတ်ပြီးတော့မှာပဲလိုက်ပြီးတော့ကြည့်နေလို့ရှိရင်ကြောင်ပိတ်ပြီးတော့မှာပဲ အဲဒီလိုလိုက်ကြည့်တဲ့အခါမျိုးမှာငါတော့နောက်ကနေလိုက်နေပြီပြည့်ဆက်ဆိုးလို့တော့မရှိဘူးဆက်ဆက်ဆက်ဆက်ဆိုးလို့ရှိရင်တော့ငါခံရမှာပဲဆိုတာပါကြောင်နဲ့ဆောင်သွားနိုင်တယ်နောက်ဒီကုမှသိပြီးတော့ကြောင်ကြောင်မှာပိတ်ဖမ်းလိုက်လို့ရှိရင်အဲ့ဒီဟာဒီကုမှသိပြီးတော့ပိတ်ဖမ်းလိုက်လို့ရှိရင်အဲ့ဒီလူဟာဆက်မဆိုးနိုင်တော့ဘူးဒါလိုပဲဖြစ်လာတဲ့ရှိတာကိုကြောင်ပိတ်ပြီးတော့ဖမ်းတယ်လို့ပဲမိသွားတော့တာပဲဒီမှာဆက်မဆိုးနိုင်တော့ဘူး ဒီဒီချာချာတရားဆိုင်ရှင်လိုက်လိုက်ပြီးတော့စွစွမြင်းမြင်းပေါ့ဖိမှတ်ရတယ်ဖိမှတ်တော့လောဘကိုလောဘမှသိပြီးအဆိုးကိုအဆိုးမှသိပြီးဒေါသကိုဒေါသမှသိပြီးအဆိုးကိုအဆိုးမှသိပြီးအဲ့ဒါလို့မှတ်လို့လောဘဒေါသစိုက်ကြည့်တဲ့ကိလေသာတွေကသူတို့ဟာအဆိုးတွေပဲလို့ယောဂီရဲ့အမြင်ခံရတာနဲ့ပဲတချို့ကြီးအားနေပြီးတော့သူတို့ဆုတ်သွားတော့တာပဲပြက်ပြက်သွားတော့တာပဲတိတ်အဝတ်ပြကောင်းတာသင်္ချာလက်ဒီအားထုတ်ကြည့်ပေါ့ ကိလေသာတွေကြောင်ပိတ်နေနေတာတွေ့မှာပဲနိုင်လာမှာပဲဒီနေ့ယောဂီတယောက်ကသူ့အနီးပါးမှာတူးကအတန်ပြုတ်လို့ဒေါသတွေဖြစ်သွားတာပေါ့ဒီတခိုးကတ်လာတာလူစုကတ်လာတာကိုလိုက်ပြီးတော့မဖမ်းနဲ့တကယ်လူစုရဲ့ပြီးစီးနှိမ့်ဆက်ခံရတာလည်းရှိတယ်ဒီမှာကိုကလက်သေးသွားရင်ခံရမှာပဲအဲ့ဒီလိုလက်မေးရအောင်ပေါ့လေဖြစ်ဖြစ်ချင်းမှတ်ဖို့လိုပါတယ်ဒီအချိန်ရှိသွားပါပြီအဲ့တော့ဒီလိုဒီလက်မှန်စွာနဲ့ပေါ့ဒီလူလူကြာကြာ ဝိရတတိသမာဓိထိတ်အားပညာတွေပေါ့အားစုတွေနဲ့ကျူရင်ကာကွယ်ထားလို့ဒီလိုကြမ်းနဲ့ကာကွယ်ထားလို့ရှိရင်ကိလေသာတွေမကတ်ကြောင်းအားလို့ဆိုကိလေသာကတ်လာပြီဆိုလို့ရှိရင်တော့ကိုယ်ကလက်မနှီးပဲနဲ့ပေါ့ရှုမှတ်ပြီးတော့ပြန်နိုင်လို့ကိလေသာအချင်းချင်းကိုပုံပြီးတော့နောက်ဆုံးအရိယာမင်းကပူညာနဲ့ပေါ့အပြတ်ပယ်တတ်နိုင်တဲ့ဒီကျိုးစားပေါ်များအထောက်နိုင်ကြပါစေ။